1999ခုနှစ်တစောင်မုံလာပြီနေ့1998ခုနှစ်နိုဝင်ဘာလ14ရက်တောက်ကြနေ့ဒီကနေ့ပြတ်သွားတာကြာလာပြီဖြစ်တဲ့ဓမ္မစကြာတရားဆက်ဟောရမယ်နော်မေဇိမပฏิပဒါစာပြောထားတာတွေ့ရမေဇိမပฏิပဒါအလယ်လန်းအကျင့်အကြောင်းကိုအစပြောထားတာတွေ့ရတယ်ဒါကြောင့် အဲဒီကဆက်ဟောရမှာပါပဲသို့တော်လည်းပြတ်သွားတာကြာတော့နည်းနည်းလေးအစကတော့ဆက်မိအောင်အကျဉ်းချုပ်ပြောမှမြတ်စွာဘုရားဓမ္မစကြာတရားဟောတာဘယ်နေ့ပါလဲဟွာဆိုလာစီနေတယောက်ကတော့ကဆုံလာစီနေဆိုပါလားကဆုံလာစီနေဆိုလို့ရှိရင်တော့ဘုရားဖြစ်ပြီးပြီးရင်ဟောတော့ဗော ဟုတ်လားဝါစုလာပြီနေ့ဟောတော်မူတယ်ဘယ်နေရာမှာဟောတော်မူသလဲပါတယ်မိဂဒာဝုံမိဂဒာဝုံဆိုတာပီကင်းနာမလားကွာလာလမ်ပူနာမလားဟမ်ဘယ်မှာအိန္ဒိယပြည်တဲ့ဟုတ်ကြလားပြိတ္တလူဟမ် ဟုတ်ကဲ့လားအိန္ဒိယပြည်ကောလာလမ်ပူမြို့နားမှာလားပီကင်းမြို့နားမှာလားဟမ်နီဘောမှာဟောအိန္ဒိယနေနီဘောရွေ့သွားပြန်ပြီအဲမင်းတို့ခုနအိန္ဒိယဆိုအခုနီဘောရောက်သွားပြန်ပြီမိဂရာကလည်းတဲရွေ့တာဟုတ်อืมဘလောင်မြန်မှတ်မိတာမိကြတော့လို့စမ်းကြည့်တာ ခုတိုင်ဆိုတော့ဘယ်မှန်ပြီလို့တော့မိဂရာအောင်ဆိုတာကွာလာလမ်ပူနာမှာမဟုတ်လားလို့ဗာရာဏတိယံဣတိပတနေမိဂဒါယေဓမ္မစကံဘောတိတံဗာရာဏတိပြည်ယနီသားတို့ကိုပေးမဲ့ပေးရာဖြစ်တဲ့ဣတိပတနာလို့နာမည်ရတဲ့ဘေးမဲ့တော်မှာဟောတာဟုတ်လား ပါရဏသီမြို့အနီးမှာဘယ်နာဘယ်နာမှာတော့ပါရဏသီမြို့အနီးမှာပါရဏသီဆိုတာဘယ်မှာရှိလဲအိန္ဒိယမှာဟုတ်ကဲ့လားပါရဏသီမြို့ရဲ့မြောက်ဘက်အခုခေတ်မိုင်အားဖြင့်6မိုင်ခန့်กว่าတဲ့နေရာမှာသာသမင်တို့ကိုဘေးမဲ့ပေးထားတဲ့တော်ရှိတဲ့ စင်ကြွာရီပေါ့အဲ့ဒီတော့ကိုဣတိပတနာလို့ခေါ်ကြတယ်တဲ့ဣတိယသိတို့ပတနာဆင်းသက်ရာကြာရာနေရာတဲ့ယသိတို့ဆင်းသက်ရာကြာရာနေရာဖြစ်လို့သူကိုဣတိပတနာလို့ခေါ်တယ်ယသိတို့ဆင်းသက်ရာကြာရာဆိုတာဗာရာဏသီဒီနာကိုခြင်စားမိဝဲဖို့အလို့မှာဣမွန်တာမှနေတဲ့ယသိတွေ လာတဲ့အခါကျတော့ယသိဆိုမလို့ယသိကြီးမဟုတ်ပိစိကဗုဒ္ဓတို့လည်းအတူတူပါပဲကြွလာတဲ့အခါကျတော့ပထမအဲ့ဒီဣတိပတနာဘေးမဲ့တော်မှာကောင်းဝင်ကနေပြီးတော့ဆင်းကြတယ်တဲ့ဒါကြောင့်အဲ့ဒီတော်ကိုဣတိပတနာလို့ခေါ်တယ်မိဂဒာဝုံဆိုတာကတော့နာမည်မဟုတ်ဘူးဣတိပတနာမှာနာမည် မိဂဒါဝံဆိုတာကမိဂဒါယဝနမိဂသားသမင်တို့ကိုဒါယဘေးမဲ့ပေးရဖြစ်တဲ့ဝနတော်သားသမင်တို့ကိုဘေးမဲ့ပေးရဖြစ်တဲ့တော်ဒါကိုပဲမိဂဒါယဝနအဲ့ဒါအတူကောက်ခေါ်လိုက်တော့မိဂဒါဝံလို့ခေါ်ကြအတိဘယ်ကဘေးမဲ့တော်အဲ့ဒီဘေးမဲ့တော်ရဲ့နာမည်ကပါတယ်တော့ဣတိ ပတနာဟုတ်ကဲ့လားမိဂဒာဝုံကနာမည်ဟုတ်ကဲ့လားအတိဘယ်ပါလဲသားတို့ကိုပေးမဲ့ပေးရတော့ပေးမဲ့တော့ဟုတ်ကဲ့လားအဲ့ဒီဘေးမဲ့တော်ရဲ့နာမည်ကဘာတဲ့တော့ဣတိပတနာဘယ်နာမှာရှိတယ်ပါရဏသီမျိုးနာမှာရှိတယ် မြတ်စွာဘုရားဝါဆိုလာပြီနေ့နေဝင်္ဂာနီအချိန်ဓမ္မစကြာတရားကိုဟောကြားတဲ့တရားဥပေါ့ဘုရားဖြစ်ပြီးအစာအုပ်ဆုံးဟောတဲ့တရားတရားဥခရိယာမှာတော့ယေရှုခရစ်တော်ကအစာအုပ်ဆုံးဟောတဲ့တရားကို the first sermon လို့ခေါ်တာအဲ့ဒါဘယ်မှာဟောလဲဆို the first sermon on the mount နဲ့ဂလိလိယရေခန္ဓာက တောင်ကုန်းပေါ်မှာတောင်ပေါ်မှာခရစ်တော်ပထမဆုံးတရားဟောလို့အဲ့ဒါ the first sermon on the mount လို့သူတို့ပြောကြအခုဒီမှာတော့ဗာရာဏသီမြို့နေကဣတိပတနာဘေးမဲ့တော်မှာမြတ်စွာဘုရားပထမဆုံးတရားတရားဥဟောတော်မူတယ်နေလုံးကလည်းအနောက်ဘက်တောင်ဆွဲမှာကွယ်ကာနီးအရှိဘက်ကလည်း လာကြည့်နေဆိုတော့ဖိုးရွှေလမင်းကြီးကလည်းဝင်းဝင်းပြီးပြီးထွန်းလင်းပြီးတော့ထွက်သွားစအဲ့ဒီအချိန်မှာဓမ္မစကြာစဟောတယ်တရားနာပရိသတ်ကလူသားအနေနဲ့ပဲနှစ်ယောက်တော့၅ဦးလူသားအနေနဲ့၅ဦးဒါဖြင့်နတ်သားပဲနှစ်ယောက်တရားနာတော့နတ်မြမာတွေတရားနာတာကတော့မရေနိုင်မတွက်နိုင်အောင်နာတယ်တဲ့အဲ့ဒီ ဓမ္မစကြာတရားကိုတရားဥကိုလူသားအနေနဲ့တော့ငါးဥဘယ်သူတွေလဲပင်စဝကီငါးဥလို့နာမည်ရတယ်အရှင်ကောဏညာအရှင်ဝပ္ပအရှင်ဗတ္တိယအရှင်မဟာနာမအရှင်အတ္တဇိသူတို့ယဟန်မဖြစ်သေးပါဘူးသို့တော်လည်းပဲ သာသနာ့ဘာယသိတွေနဲ့တော့သူတို့မတူတတ်ဘူး။ဘာကြောင့်လဲလို့ဆိုတော့သာသနာ့ဘာယသိတွေကျင့်တဲ့အကျင့်သူတို့မကျင့်ဘူး။သူတို့ရည်ရွယ်ချက်ကသိတ္ထဖရာလောင်ဖရာအဖြစ် ရောက်လို့ရှိရင် တို့များအစောဆုံးဥဆုံးတရားနာမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ယသိဝဝကြတာ။ ဆိုတော့တခြားယသိတွေလို့သာသနာ့ဘယသိတော့မခေါ်နိုင်ဘူးဒါကြောင့်မို့သူတို့ကိုမြတ်စွာဘုရားသုံးတဲ့အခါကျတော့ဣတိယသိလို့မသုံးဣတယောယသိတို့လို့မသုံးဘူးဘလို့သုံးတယ်လဲဆိုဘိက္ခုယဟန်ဘိက္ခဝေယဟန်တို့လို့အဲ့လိုသုံးတယ်ယဟန်တော့မဖြစ်သေးဘူးသို့တော့ မြတ်စွာဘုရားတရားနာပြီလို့တရားသိသွားတဲ့အခါကျရင်တော့ယဟန်ဖြစ်မှာဒါကြောင့်မို့ဘိက္ခဝေဘိက္ခုဒီလိုသုံးတယ်ဒွေမေဘိက္ခဝေအန္တပပစီတေနာနာသေဝိတပါကတမေတွေယောစာယံကာမေတုကာမတုခံလိကာနုယောကော ဟိနောကမ္မောပောထုဇနိကောအနရိယောအနထတံဟိတောယောစာယံအတ္တကိလမထာနုယောကောဒုက္ခအနရိယောအနထတံဟိတောဣတိခောဘိက္ခဝေဥဘောအန္တေအနုပကမ္မမှားရင်လည်းထောက်ပြကြတော့ပရိသတ်ကဓမ္မစကြာရာပြီးသားတွေများတော့ဟုတ်ကဲ့လား ဘုန်းကြီးကတော့တတ်တတ်ကြက်ထားတာမဟုတ်ဘူးဒီလိုပဲဟောရင်ပြောရင်နဲ့ပဲတပိုင်းတစားရရကနေပြီးစပ်ပြီးတော့သွားတာပဲပြီးတော့သူ့ကိုရွလဲရွနေတာမဟုတ်ဘူးဒါကြောင့်မှားရင်တော့မလို့ကထောက်ပေးကြနော်အမှားလည်းထောက်မပေးကြနဲ့အမှားတစ်ခုထပ်သွားမယ်ဧတိခော ဘိက္ခဝေဥဘောအန္တေအနုပါကမတထာဂတိနာအဘိသံဗုဒ္ဓါသက္ခုကရဏီညာနာကရဏီဥပတမယအဘိညာယသံဘောဓာယနိဗ္ဗာနာယသံဝတ္တိမှန်ရဲ့လားဟမ်ပြောတော့မှသိပြောသိချပြောမှန်လားမှားလား မှတ်ပါတယ်နော်ကတမအစတာဘိကဝေမေဇိမာပฏิပဒာတထာဂတေနအဘိဓမ္ဗုဒ္ဓသက္ခုကရဏီညာနာကရဏီဥပတမယအဘိညာယသံမောဒာယနိဗ္ဗာနာယသံဝတတိယမေဝအရိယောအသင်္ကိကောမကောသေယတိတံ သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပောသမ္မာဝါစာသမ္မာကမ္မန္တောသမ္မာအာဇီဝောသမ္မာဝါယာမောသမ္မာတတိသမ္မာသမာဓိဟောဒီအထိအတိပဲမကျင်းမကျဲပြောခဲ့ပြီနော်အဲ့ဒါလေးနည်းနည်းပြန်ပြီးတော့အကျဉ်းချုပ်အောင်ဘိက္ခဝေခြေသာယဟန်များတို့ပပဇိဒေနကိလေသာကိုနှင်းထုတ်သော ယသိယဟန်သည်သို့မဟုတ်ပပဇိဒေနာကိလေသာကိုနှင်ထုတ်သောအကျင့်ကိုကျင့်သောပုဂ္ဂိုလ်သည်ဣမေတွေအန္တာဤအယုတ်တရားအစွန်းတရားနှစ်ပါးတို့ကိုနာဒေဝိတ္တပါမမီဝဲအကုန်ကတမေတွေအဘယ်အစွန်းတရားနှစ်ပါးတို့နီအဘယ်အယုတ်တရားနှစ်ပါးတို့နီ ကာမေတုဝတ္ထုအာယုံကာမဂုဏ်တို့၌ယောစအယံကာမဒုက္ခနိကာနုယောကောအကျဉ်ကိလေသာကာမချမ်းသာကိုခံစားဖို့ရာအထောက်ချင်းသည်အထိရှိ၏ဩထုဝတ္ထုအာယုံကာမဂုဏ်တို့၌ကိလေသာကာမဖြင့်ခံစားဖို့ရာ အဖာမအထုတ်ခြင်းသည်ဟိနောယုံညာဤခံမောရွာသူရွာသားမြို့သူမြို့သားတို့၏အကျင့်ဖြစ်၏ပောထုဇနီကော ပုထုဇဉ်လူများစု၏အကျင့်ဖြစ်၏အနရိယောအရိယာကျင့်သို့အရိယာတို့၏အကျင့်မဟုတ်ပေဝါဖြူစင်မြင့်မြတ်သောပုဂ္ဂိုလ်တို့၏အကျင့်မဟုတ်ပေ အနတ္ထသဟိတောလူအပ်သောလောကုတ္တရာအကျိုးစီးပွားနဲ့မစပ်ပေလောကမှာအစွမ်းကြတဲ့တရားနှစ်ပါးရှိတယ်တဲ့အဲ့ဒီတရားနှစ်ပါးကို မမှီဝဲရဘူးတဲ့မမှီဝဲရဘူးဆိုအဲ့ဒီတရားနှစ်ပါးကိုမကျင့်ရဘူးကျန်ကန်ကတော့အယုတ်တရားလို့လည်းဆိုတယ်အယုတ်တရားအစွမ်းတရားအဖို့အစုလို့လည်းခေါ်တယ်ဆိုတယ် လွယ်လွယ်တော့အစွန်းကြတဲ့တရားအစုနှစုလို့ဒီလိုမှတ်ရအောင်ပထမအစွန်းကြတဲ့အစုကနှစ်သက်စရာအာယုံကာမဂုဏ်တွေကိုตาယာနှစ်သက်တဲ့ตาယာနှစ်သက်ပြီးတော့ချမ်းသာခံစားနေတဲ့အခြင်းအစင်လှလာလေးမြင်ပြီးတော့သဘောကျပြီးခံစားနေအတန်ကောင်းကောင်းလေးကြားပြီးတော့သဘောကျပြီးတော့ချမ်းသာခံစားနေတယ် အနာမှုမွေလေးမှုေ့ပြီးတော့သဘောကျပြီးချမ်းသာခံစားနေတယ်အရသာကောင်းကောင်းလေးလွေးပြီးတော့သဘောကျပြီးအရသာခံစားနေတာထိတွေ့စရာနုနုညံ့ညံ့ကလေးတွေထိတွေ့ပြီးတော့အရသာချမ်းသာကိုခံစားနေတယ်အစင်အတန်အနာအရသာထိတွေ့စရာအဲဒီ၅မျိုးကို ဣဋ္ဌကန္တမနာပဣဋ္ဌမသိသူမသိတဲ့ပုဂ္ဂိုလ်တွေအလိုရှိအပ်တဲ့အာယုံမသိသေးတဲ့ပုဂ္ဂိုလ်တွေအလိုရှိအပ်တဲ့အာယုံအသိဉာဏ်မရှိသေးတဲ့ပုဂ္ဂိုလ်တွေကန္တအသိဉာဏ်မရှိသေးတဲ့ပုဂ္ဂိုလ်တွေနှစ်သက်အပ်တဲ့အာယုံအစင်လာလာအတန်ကောင်းကောင်းအနံ့မွေမွေအရသာကောင်းကောင်းထိတွေ့စရာနုနုညံ့ညံ့ ၅ခုမနာပအသိဉာဏ်မရှိသေးတဲ့ပုံကိုယ်တွေစိတ်နှလုံးကိုပွားစေတတ်တဲ့အာယုန်နေတဲ့လူရင်းကတော့နှစ်သက်စရာအဖုံဖုံငါအာယုန်လို့ဆိုလိုတယ်အသိဉာဏ်မရှိသေးတဲ့ပုံကိုယ်တွေဆိုတာဒီအာယုန်တွေရဲ့ဒုက္ခဖြစ်ပုံကို နားမလည်သေးတဲ့ပုံကိုပြောတာအစင်လာလာဆိုတာလည်းပဲဒုက္ခ ဒုံဒုက္ခပဲကဲပဲအတန်ကောင်းအောင်ဆိုရလဲဒုက္ခဒုံဒုက္ခကဲပဲအနတ်မှုမေဆိုရလဲဒုက္ခဒုံဒုက္ခကဲပဲအရသာကောင်းကောင်းဆိုရလဲဒုက္ခဒုံဒုက္ခကဲပဲထိတွေ့စရာနုနုညံ့ညံ့ဆိုရလဲဒုက္ခဒုံဒုက္ခကဲပဲလို့သဘောမပေါက်သေးတဲ့ပုဂ္ဂိုလ်တွေအတွက်ဆိုလို့ရှိရင်ဒီအာယုံ၅ပါးဟာလူကျင်စရာနှစ်သက်စရာတတ်မြတ်စရာ အာယုန်တွေပဲတဲ့ဒါကြောင့်သူတို့ကိုကာမလို့ခေါ်တယ်ကာမဂုဏကာမဂုဏ်ကာမနှစ်သက်စရာတရားဂုဏအစုကာမဂုဏနှစ်သက်စရာတရားအစုအဲ့ဒါကိုပဲဗမာတော့ဂုဏကိုဂုံလို့ဖတ်လိုက်တယ်ကာမဂုံဒါကြောင့် နှစ်သက်စရာအဖုံမုံငါအာယုံကာမဂုဏ်ဟုခေါ်ရသည်ကာမဂုဏ်ဆိုတာဘယ်လိုဟာလဲနှစ်သက်စရာအာယုံ၅ပါးဘာတွေတော့ဟုတ်ကဲ့လားဒီတော့အစင်းအတန်အနံ့ရတာထိတွေ့စေရာဒီအာယုံ၅ပါးက နှစ်သက်စရာပဲလူကျင်စရာပဲလို့အဲ့ဒါလို့ခံယူတဲ့ပုံကိုယ်တွေဟာနားလည်တဲ့ပုံကိုယ်တွေလားနားမလည်တဲ့ပုံကိုယ်တွေလားဘာကိုနားမလဲတာတော့ဒုက္ခကိုနားမလဲတာအဆင်းရဲ့ဒုက္ခဖြစ်ပုံအတန်ရဲ့ဒုက္ခဖြစ်ပုံအနတ်ရဲ့ဒုက္ခဖြစ်ပုံအစာရည်နားမလဲတာအဲ့ဒီပုဂ္ဂိုလ်တွေအတွက်တော့ အစင်လှလာကလည်းနှစ်သက်စရာပဲအတန်ကောင်းကောင်းကလည်းနှစ်သက်စရာသဘောကျစရာပဲအနံ့မှုပေးကလည်းနှစ်သက်စရာသဘောကျစရာပဲအရသာကောင်းကောင်းကလည်းနှစ်သက်စရာသဘောကျစရာပဲအဲ့ဒီနှစ်သက်စရာသဘောကျစရာဖြစ်တဲ့အာယုံ၅ပါးကို ကာမလို့လည်းခေါ်တယ်ကာမဂုဏ်လို့လည်းခေါ်တယ်အတိပ္ပယ်အတူတူပဲ နှစ်သက်စရာအာယုံအစုဒါပဲတခါအဲ့ဒီနှစ်သက်စရာအာယုံတွေကိုနှစ်သက်တတ်တဲ့လောဘကိုလည်းကာမလို့ခေါ်တယ်နှစ်သက်တတ်တဲ့လောဘလည်းကာမနှစ်သက်စရာအာယုံလည်းကာမနှစ်သက်စရာအာယုံကတော့နှစ်သက်စရာဖြစ်လို့ကာမအဲ့ဒီအာယုံကိုနှစ်သက်တတ်တဲ့လောဘကြတော့နှစ်သက်တတ်လို့ကာမ နှစ်သက်စရာအာယုံ၅ပါးကိုတော့ဝဋ္ထုကာမလို့ခေါ်တယ်ဝဋ္ထုကာမနှစ်သက်တတ်သောစိတ်ရဲ့တရားနှစ်သက်စရာအာယုံဝဋ္ထုကာမခေါ်တယ်အဲ့ဒီအစင်းသာအနံ့ရတာထိတွေ့စရာတွေကိုနှစ်သက်တတ်တဲ့လောဘကြတော့ကိလေသာကာမလို့ခေါ်တယ် ပန်းမွင့်လှလှလေးနှစ်သက်တာလဲကိလေသာလာကာမအဝတ်လှလှလေးနှစ်သက်တာလဲကိလေသာကာမအသုံးအဆောင်ကောင်းကောင်းလေးနှစ်သက်တာလဲကိလေသာကာမလဒ္ဒရီအတွက်ဆိုလို့ရှိရင်တော့ဘာဟာကိလေသာဝဋ္ထုကာမလဲဟမ်အပုတ်ကောင်ဟုတ်လားအထူးသဖြင့်ခွေးသေးကောင်ပုတ် ကောင်ဟာလရတွေရဲ့ဝဋ္ထုကာမလရတွေရဲ့တဏ္ဏမှာဖြစ်တဲ့ခွေးသိကောင်ပုဂ္ဂိုလ်ကြိုက်တတ်တဲ့စိတ်လောဘကကိလေသာကာမဟုတ်ကဲ့လားဒါဖြင့်လူတွေအတွက်တော့အဲ့ဒီခွေးသိကောင်ပုဂ္ဂိုလ်ကဝဋ္ထုကာမဟုတ်သလားဟုတ်ဘူးလားနှစ်သက်เสียမဟုတ်ဘူးလားဒါဖြင့် လူသေးလူတွေအတက်တော့ဒညင်းသီးနဲ့ဒူရင်သီးကဘယ်နဲ့တော့ဟမ်ဝိထုကာမဟုတ်လားမဟုတ်ဘူးလားဟုတ်တယ်မနံဘူးလားဟမ်မနံပါဘူးမွေးတာနော်အမလေးဒူရင်သီးဆိုလေမွေးတာငါနဲ့စားကျင်လိုက်တာဒညင်းသီးဆိုလေမွေးတာဒါကြောင့်အဲ့ဒါမျိုးကိုပြောစားရှိတော့ဆက်ပြောလဲအောင် စကားလည်းတဲရှိတာပဲပရိကပ္ပအိဋ္ဌာယုံလို့ခေါ်တယ်ပရိကပ္ပအိဋ္ဌာယုံဆိုတာလူစိတ်အကြိုက်လိုက်ပြီးတော့ကောင်းတယ်မကောင်းဘူးဆိုတာဖြစ်တာအာမနန္တတဲ့ပုဂ္ဂိုလ်ကြတော့ကြိုက်တဲ့ပုဂ္ဂိုလ်အတွက်ကြတော့မလေးမှုေးလိုက်တာဆိုဟောအမတန်မှုေးတယ်အနံ့လေးဖြစ်သူစိတ်ကဒါကိုမှုေးတယ်လို့ယူဆထားတာကိုမကြိုက်တဲ့ပုဂ္ဂိုလ်ကြတော့ ဟင်းနံလိုက်တာဆိုအနာတော်မကဘူးဆင်းပြေးတယ်အဲ့တော့ဒီအမွေးနံဆိုတာတွင်းနည်းရဲ့အမွေးနံဆိုတာတကယ်သဘာဝအမွေးနံလားစိတ်ကကြံစည်ယူထားတဲ့အမွေးနံဟမ်တဘာဝအမွေးနံဆိုလို့ရှိရင်ခုနကလေးကထွက်ပြေးပါမလားလို့ဆိုကြပါစို့ကဲနှင်းစီပန်းအခိုင်ကြီးထိုးထားတဲ့ဆွညောင်းပေါ်မှာ အာမိုးလိုက်တာဆွမ်းကြောင်းတစ်ခုလုံးကြိုင်နေတာပဲအဲ့တော့ဆွမ်းစားတဲ့ယောဂီတွေရောအဲ့ဒါမွေးတယ်လို့မဆိုဘူးလားတန်ဃာတွေကကောမွေးတယ်လို့မဆိုဘူးလားဝေယဝိသအကြောင်းလားကအစမွေးတယ်လို့မဆိုဘူးလားနန်တယ်လို့ဆိုတဲ့ပုဂ္ဂိုလ်များရှိလားမရှိဘူးအဲ့တော့အဲ့ဒီနှင်းစီပိုင်းရဲ့အမွှေးနာဟာသဘာဝအိဋ္ဌာယုံလားပရိကပ္ပအိဋ္ဌာယုံလား သဘာဝအိဋ္ဌာယုံဒါဖြင့်ခုနဒွေသိဏကြတော့ကြိုက်တဲ့လူအတွက်တော့အိဋ္ဌာယုံမှာပဲကောင်းတဲ့အာယုံပဲအခုနကလေးကြတော့ဘာဖြစ်သွားတော့အိဋ္ဌာယုံဟုတ်သေးလားမဟုတ်တော့ဒါဖြင့်သူသဘာဝအိဋ္ဌာယုံဟုတ်ပါမလားဘာတော့လဒနဲ့ဘာထူးတော့မဟုတ်လားကဲလဒနဲ့ထူးလား ခွေးသေးကောင်မဟုတ်လက်ဒါအကြတော့အမတန်မှုေးတဲ့အရာသာပေါ့အနံ့ပေါ့မဟုတ်လားလူကြတော့နံလိုက်တာအနာတော့မကချင်ဘူးအဲ့တော့အဲ့ဒီခွေးသေးကောင်ပုဂ္ဂိုလ်လက်ဒါကကြိုက်တာဟာလက်ဒါအတွက်အိဋ္ဌာယုံပဲအဲ့ဒီအိဋ္ဌာယုံဟာသဘာဝအိဋ္ဌာယုံလားပရိကပ္ပကြံစည်းထားတဲ့အိဋ္ဌာယုံပရိကပ္ပအိဋ္ဌာယုံခေါ်တယ်အဲ့လိုခေါ်တယ် ပရိကပ္ပအိဋ္ဌံခေါ်တယ်အဲ့ဒါပရိကပ္ပပဲဖြစ်ဖြစ်သဘာဝပဲဖြစ်ဖြစ်နှစ်သက်စရာအာယုံလို့ယူဆရင်အဲ့ဒါကာမဂုဏ်အာယုံပဲအဲ့ဒါကိုနှစ်သက်ရင်ကိလေသာကာမပဲဒါကြောင့်ကာမေတုကာမတုခန္ဓိကာနုယောကောကာမေတုဝဋ္ထုအာယုံကာမဂုဏ်တို့၌ ကာမဒုက္ခလိကနုယောကကိလေသာကာမဖြင့်ချမ်းသာကိုခံစားခြင်း၌အာထုတ်ခြင်းတဲ့ချမ်းသာခံစားရအောင်အာထုတ်တယ်ဆိုတာဒီဝိထုအာယုံကာမဂုဏ်ကိုခံစားနေအောင်အာထုတ်တာနားလဲပြီနော်ဝိထုကာမကိလေသာကာမဟုတ်ပြီလားဒီတော့အဲ့ဒါတွေကိုနှစ်သက်စရာလို့နားလဲတာဟာ အသိဉာဏ်ရှိလို့လားအသိဉာဏ်မရှိသေးလို့လားအသိဉာဏ်မရှိသေးလို့ဆိုတာဘာလဲလို့ဆိုတော့သစ္စာ၄ပါးကိုသိတဲ့ဉာဏ်မရှိသေးလို့မဟုတ်ဘူးလားသစ္စာ၄ပါးကိုသိတဲ့ဉာဏ်မရှိသေးလို့အဲ့တော့သစ္စာ၄ပါးကိုသိတဲ့ဉာဏ်မရှိတာကိုဘာခေါ်တယ်ဆိုတော့အဝိဇ္ဇာ သိတဲ့ဉာဏ်မရှိဘူးဆိုတာမသိတာပေါ့ဒုက္ခသစ္စာဆင်းရဲအမှန်ကိုလည်းမသိဘူးသမှုရိယသစ္စာဆင်းရဲဖြစ်ကြောင်းအမှန်ကိုလည်းမသိဘူးနိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်ကိုလည်းမသိဘူးမဂ္ဂသစ္စာဆင်းရဲချုပ်ငြိမ်းကြောင်းကိုအဝိဇ္ဇာလို့လည်းခေါ်တယ်မောဟလို့လည်းခေါ်တယ်သစ္စာ၄ပါးအမှန်တရားကို မသိသေးတာမသိတာအဲ့ဒါဒုက္ခသစ္စာဆိုတာဘာလဲဆိုတော့ဒုက္ခသစ္စာဆိုတာ လောကမှာ ရှိရှိသမျှယုံနာအလုံးဟာဒုက္ခသစ္စာဆင်းရဲအမှန်ပဲတရှိယုံနာရောတမဲ့ယုံနာရောတမဲ့ယုံနာလည်းဖြစ်ပြီးပြက်လို့ဖြစ်ပြက်ဒုက္ခရှိတာပဲတရှိယုံနာလည်းပဲဖြစ်ပြီးပြက်လို့ဖြစ်ပြက်ယုံနာလည်းရှိတယ်တခါအဖြစ်ပြက်ဒုက္ခလည်းရှိတယ်တခြားဒုက္ခတွေလည်းရှိတယ်ဒီတော့ယုံနဲ့နာဆိုတဲ့သဘာဝနှစ်ခုရဲ့ဆင်းရဲ ဖြစ်နေတဲ့ဆင်းရဲအစုပုံဖြစ်နေတဲ့အရှိတဘာဝအဖြစ်တဘာဝအမှန်ကိုဩဒါဖြင့်တကယ်ဆင်းရဲတွေပဲလို့ကိုယ်တွေ့ဉာဏ်နဲ့သိရင်အဲ့ဒီသိတဲ့လူဟာအစင်းမုံမှလည်းမတတ်မဲ့ဘူးအတန်မုံမှလည်းမတတ်မဲ့ဘူးမตายရဘူးအနံ့အရသာအစိုက်ဒီမှလည်းမตายရမတတ်မဲ့တော့ဘာကြောင့်လဲဆိုတော့ ဒါတွေဟာဒုက္ခတွေပဲဆင်းရဲအမှန်ဒုက္ခသစ္စာတွေပဲလို့သိတာကိုအဲ့တော့သိတဲ့လူကမตายာမတတ်မဲ့မနှစ်သက်ဘူးမသိသေးတဲ့လူကตายာတတ်မဲ့နှစ်သက်တယ်ဒုက္ခသစ္စာဆင်းရဲအမှန်ပဲလို့မသိသေးတဲ့ပုဂ္ဂိုလ်ကဒါပေမဲ့ဒီလိုပုဂ္ဂိုလ်ရောမရှိဘူးလား မသိတသိပုဂ္ဂိုလ်ကမရှိဘူးလားရှိတာပဲတချို့သိတယ်တချို့မသိဘူးတချို့ဆင်းရဲပဲလို့လက်ခံတယ်နားလေသဘောပေါက်တယ်တချို့ကြတော့ဆင်းရဲမဟုတ်သေးဘူးလို့နားလေလက်ခံသဘောပေါက်တယ်အဲ့လိုပုံကိုမျိုးကဒုက္ခသစ္စာကို အကုန်သိတာလားအကုန်စင်မသိသေးဘူးဟုတ်ကဲ့လား အကုန်အစင်မသိသေးရင်လည်းပဲသူအာယုံ၅ပါးကိုနှစ်သက်เสียလို့မယူဆနိုင်ဘူးလားယူဆနိုင်တယ်အာလုံးဟာဒုက္ခကြီးပဲလို့အကုန်အစင်သိရင်ဖြင့်အာယုံ၅ပါးကိုနှစ်သက်เสียလို့မယူဆဘူးပေါ့ဒါတွေဒုက္ခကြီးပဲအခုတော့အာယုံ၅ပါးကိုနှစ်သက်เสียလို့ယူဆတယ်ဆိုကြတဲ့ကဒီပုဂ္ဂိုလ်ဟာ ဒုက္ခကိုအကုန်မစင်မသိသေးဘူးဆိုတာမသိကြဘူးလားသိကြတယ်ဒုက္ခမှမသိသေးရင်သမှုရိယនិရောဓမဂ္ဂဆိုတဲ့တစ္ဆာသုံးပါးလည်းမသိသေးဘူးအဲ့တော့တစ္ဆာလေးပါးကိုမသိတာမောဟခေါ်တယ်အဝိဇ္ဇာခေါ်တယ်အဲ့တော့မသိဘူးဆိုတော့မသိတဲ့အတွက်ပဲ အစင်လှလှလဲသဘောကျလိုက်အတန်ကောင်းကောင်းလဲသဘောကျလိုက်အနံကောင်းကောင်းရတာကောင်းကောင်းလဲသဘောကျလိုက်နဲ့အဲ့လိုသဘောကျပြီးตาရနှစ်သက်တတ်မဲ့နေရင်အဲ့ဒီပုဂ္ဂိုလ်ဟာဒီလိုตาရနှစ်သက်တတ်မဲ့နေတာဟာချမ်းသာခြင်းရဲ့အကြောင်းမဟုတ်ပေဘူးလားဟမ်သိကြသလားဟိုစကားကြားဘူးလားအမိန့်ရှိပါဗျာရှောက်ရတယ်လေ ဟမ်ကိုစကားကြားဘူးလားအဲဟေးအမိန့်ရှိလိုက်ရင်ဖြင့်ကြားဥပါတယ်ဖရာပြောမှာပဲနော်ဟိုဘဲလူသားငမိုက်သားသင်္ဃအဝိဇ္ဇာပိတ်ဖုံးကာ၍ငါးပြအာယုဒုက္ခပုံကိုအကုန်မမြင်အကောင်းထင်ငါ အိုဘဲလူသားငမိုက်သာသင်္ကာအဝိဇ္ဇာပိတ်ဖုံးကာ၍ဘာပိတ်ဖုံးကာထားတော့အဝိဇ္ဇာဆိုတာဘာတော့မသိတာဟုတ်ကဲ့လားဘာကို မသိတာလဲသစ္စာ၄ပါးကိုမသိတာဟုတ်ကဲ့လားအထူးသဖြင့်ဒုက္ခသစ္စာကို ဒုက္ခသစ္စာမှမသိတာဆင်းရဲအမှန်တရားကိုဆင်းရဲအမှန်တရားပဲလို့မသိတာဒါကြောင့်သူဟာလူမိုက်လားလူလိမ္မာလားဒါဖြင့်ပရိသတ်ကတော့သိပြီလားမသိသေးဘူးဒါဖြင့်ပရိသတ်ကလူမိုက်လားလူလိမ္မာလားဩအမိုက်တွေဒီမှာစုနေအခုမှအဲ့ဒီအမိုက်ဆိုတဲ့အမိုက်တရိုက်တွေရှင်းဖို့ကြိုးစားနေတာမဟုတ်လား အဲ့ဒီအမိုက်ခေါ်တဲ့အမိုက်တရားတွေရှင်းသွားရင်နော်လင်းသွားပြီပေါ့နော်လင်းသွားတယ်ဆိုတာသိသွားပြီနော်ဥပဲလူသာငမိုက်တာသင်္ကာအဝိဇ္ဇာပိတ်ဖုံးကာ၍ငါးပြာအာယုံဒုက္ခဘုံကိုအကုန်မမြင် အာယုံ၅ပါးရဲ့ဆင်းသာအနံ့ရတာထိတွေ့เสียဆိုတော့အာယုံ၅ပါးရဲ့ဆင်းရဲအစစ်မှန်ဖြစ်ပုံကိုအကုန်မသိဘူးတဲ့တချို့ကြတော့လုံးလုံးမသိတချို့ကြတော့ဒစိတ်တဝဲသိပါရဲ့သို့တော့အကုန်လုံးမသိသေးဘူးငါးရာအာယုံဒုက္ခဘုံကိုအကုန်မမြင်ဆင်းရဲအစစ်မှန်ပဲလို့ဒီအာယုံတွေကိုမသိတဲ့အခါကြတော့တချို့ကို အကောင်းချမ်းသာတယ်လို့ပါရစရာပဲလို့ဒီလိုမယူဆဘူးလားယူဆတယ်ပါရစရာပဲလို့ယူဆငါးပြအာယုံဒုက္ခဘုံကို အကုန်မမြင်အကောင်းထင်ငါအဲ့ဒါလို့နှစ်သက်စရာပဲကောင်းတယ်လို့ထင်တဲ့အာယုံနေပေါ်မှာပါဖြစ်တော့ ตายาတယ်နှစ်သက်တယ်တမ်းမဲ့တယ်တွေ့တာတယ်ခင်မင်းနဲ့ချစ်ခင်နဲ့ဟုတ်ဘူးလားအဲ့ဒါကိလေသာကာမကြီးပဲตายာတာလဲလောဘနှစ်သက်တာလဲလောဘတမ်းမဲ့တာလဲလောဘချစ်ခင်တာလဲလောဘသဘောကြတာလဲလောဘဘာကာမလဲကိလေသာကာမ ငါးပြအာယုံဒုက္ခဘုံကို အကုန်မမြင်အကောင်းထင်ငါခင်မင်းတတ်မဲ့တွေကဖက်လျက်သဘောကြပြီဆိုတော့လွတ်နိုင်မေးလားမလွတ်နိုင်တော့ဘူးတွယ်ဖက်ထားပြီဟုတ်ကဲ့လားသက်မဲ့ကိုသဘောကြလို့တွယ်ဖက်ထားရင်နည်းနည်းတော်ပါသေးရဲ့ဟုတ်တယ်မလား သက်ရှိကိုသဘောကျလို့တွေ့ဖက်ထားရင်တော့ဘာဖြစ်ပလဲပုဆိုးတယ်ဘာတွေဆိုးတော့နောက်ကဒုက္ခတွေတတိရတန်းကြီးလိုက်လာတာမဟုတ်လားဟုတ်ကဲ့လားဒုက္ခတွေတတိရတန်းကြီးလိုက်စိတ်แท้ပေါ်လာတယ်လောကအဖြစ်ပြက်တစ်ခုဒါပေမဲ့မပြောတော့ပါဘူးဟမ်ဩနီးနီးပဲနီးနီးပဲ ယောဂီမလေးတယောက်ကအစတော့သူဟုတ်လာပြီအကောင်းထင်ပြီးတော့အဲ့ဒါသူနှစ်သက်တဲ့ပုံကိုနဲ့အိမ်တော်ပြုလိုက်တယ်။နောက်အိမ်တော်သက်၄နှစ်၅နှစ်လောက်ကြာတဲ့အခါကျတော့သူမိတ်ဆွေအိမ်တော်မပြုတဲ့ယောဂီမလေးကိုပြောတယ်။နင်ကမှန်တယ်ငါမှားတယ်လို့ပြောတယ်။ အိမ်အောင်မပြုတ်တဲ့ယောဂီမလေးကိုအိမ်အောင်ပြုတ်တဲ့ယောဂီမကပြောနင်ကမှန်တယ်လို့ဆိုတော့ငါမှားတယ်အခုနင့်မှချမ်းသာတာပဲဘာမှပူဇော်ပင်ဇော်စိတ်ဆင်းရဲစရာဘာမှမရှိဘူးငါပြေပူရပင်ရစိတ်ဆင်းရဲရစိုးရင်ရတန်မြတ်ဖြစ်ရနဲ့စုံနေတာပဲလို့ဆိုတယ်အဲ့တော့ငါမှားတယ်လို့ဆိုသူ့ကိုမှားပြင်လို့ရသေးလား အစကများအဲ့လိုကြိုတင်းမြင်မဲ့ဆိုရင်ပြင်လို့မရဘူးလားအခုတော့ထိတ်ချမှပဲတမန်မှန်သိတော့တာကိုဟုတ်ကဲ့လားထိတ်မချခင်ရွယ်ထားတော့ကတော့မိတ်ဆွေအောင်မိန်နေမှာ哦ထိတ်ချလိုက်မှဟဲ့ဓမြပါလားလို့အဲ့ဒီခါမှသိတော့ထိတ်ကကွဲပြီးသွားပြီပြင်းရသေးလားမရဘူးအဲ့တော့ကြိုတင်ပြီးတော့ဒုက္ခပဲလို့ အစစ်အမှန်တိုင်းသိမြင်ဖို့မလိုဘူးလားအဲ့ဒါအဲ့ဒါဝေးဝေးမဟုတ်ဘူးချမ်းမြေ့တာတဲ့မှာပြောကြတာဟုတ်ကလားသို့တော်လည်းတခုတော့ရှိတာပေါ့ဒီလောက်အခြေအနေနဲ့အဖြစ်မှန်အစစ်မှန်ကိုသဘောပေါက်သွားတော့သူ့အတွက်နည်းနည်းတော့မသက်သာဘူးလားနည်းနည်းတော့သက်သာတယ်မဟုတ်လားနောက်သူဆင်ញင်နိုင်တယ်ပြီးတော့တိတ်ပြီးတော့ตายရတတ်မဲ့မှုလည်း မရှိတော့တာယာတတ်မဲ့မှုနည်းရင်နည်းသလောက်ဆင်းရဲမနည်းဘူးလားနည်းတယ်တာယာတတ်မဲ့မှုများရင်များသလောက်ဆင်းရဲများတာဒါကြောင့်တာယာတတ်မဲ့မှုဟာဆင်းရဲဖြစ်ခြင်းဤအကြောင်းအမှန်သမှုရိယသစ္စာလို့မြတ်စွာဘုရားမိန့်လောဘတဏှာပေါ့ဒီကဒီလောက်ကလေးတချို့များဆိုလို့ရှိရင်10နှစ်လောက်ရှိမှမှန်မှန်သိ တချို့များဆိုလို့ရှိရင်မြေးရပြီးမှပဲမှန်မှန်သိတယ်အခုတော့သူဟာခတ်စောစောလေးသိတော့သူတော်သေးတာပေါ့နည်းနည်းရှောင်းတာတိမ့်တာခံတာသေးတယ်တော်သေးတယ်လို့ဆိုရမှာပဲသို့တော်လည်းအစရတဲ့ကကြိုတင်များသိထားရင်နော်ပိုကောင်းတာပေါ့ငါးပြအာယုဒုက္ခဘုံကို အကုန်းမမြင်အကောင်းထင်ငါခင်မင်းတမဲ့ဒွဲကဖက်လျက် အောက်ထက်တန်သာစုံဆန်းကားဖြင့်တဏှာလက်သည်ထင်တိုင်းချေ၍အေးတယ်မရှိဆင်းရဲဖြစ်သည်ဝိဤသားကောင်လုံးလုံးသည်အာယုံ၅ပါးရဲ့ဒုက္ခဖြစ်ပုံကို အကုန်မမြင်တဲ့အတွေ့အကောင်းလို့ထင်မိတဲ့အာယုံကိုသာယာတတ်မဲ့တွေ့ဖက်တော့အဲ့ဒီတွေ့ဖက်တဲ့တဏှာစေရာကိုကသွားရတယ် တဏှာခိုင်းရလောက်ရတယ်ตายရတယ်နှစ်သက်တယ်တတ်မဲ့တယ်ဆိုတာတလောကလုံးတဏှာအုပ်ဆိုးနေတယ်တဏှာကြီးဆိုးနေတယ်သူခိုင်းရပဲလောက်ရတယ်ဟုတ်သလားစားဖို့တောက်ဖို့ပိုက်ဆံရှာရတယ်ဆိုတာအစားအသောက်ကိုตายရတတ်မဲ့တဲ့တဏှာခိုင်းလို့ပိုက်ဆံရှာရတာမဟုတ်ဘူးလား အဲအဝတ်အစားဝယ်ဖို့ပိုက်ဆံရှာရတယ်ဆိုတော့လေအဝတ်အစားပေါ်မှာတတ်မဲ့တဲ့တဏှာခိုင်းလို့ပဲပိုက်ဆံရှာရတာပဲမဟုတ်လားတရားသဖြင့်ရှာမိရင်တော်သေးရဲ့မတရားသဖြင့်ရှာမိလို့အကြောင်း တစုံတရာပေါ်ပေါက်ပြီးတော့ဒုက္ခရောက်ပြီဆိုတဲ့အခါကျတော့တက်တာသေးရဲ့လားဘသူခိုင်းရလောက်ရတာအဲ့ဒါတဏှာခိုင်းရမလို့ဖဲနဲ့တဏှာကို အသိဉာဏ်ပညာနဲ့ချင့်ကြိမ်ပြီးတော့ဇက်တပ်ပေးနိုင်ရင်ဖြင့်ချမ်းသာများမလားဆင်းရဲများမလားချမ်းသာများမှာပေါ့ဇက်တပ်ပေးတယ်ဆိုတာတင်းတိန်နာရောင်ရဲတာဟုတ်တယ်မဟုတ်လားသူမြခါပေါ်အဝတ်ဆန်းဆန်းအဝတ်လှလှလေးမြင်နိုင်ဝယ်ခြင်းနဲ့ဝတ်ခြင်းနဲ့ဆိုရင်တော့ အဲ့ဒါတဏှာခိုင်းရလောက်ရတော့မယ်မဟုတ်လားအဲ့ဒါလို့ဆိုဆင်းရဲမလားချမ်းသာမလားဆင်းရဲမယ်သို့တော့အဲ့ဒါလို့ဖြစ်လာတဲ့အခါမှာအိုးထူလှတာမဟုတ်ပါဘူးအသေးဆန်းဖို့လှတယ်ထင်တာပဲငါရှိတဲ့အကုလောက်တောင်လှတာမဟုတ်ပါဘူးငါရှိတာပဲငါဝတ်မဟဲ့ဆိုလို့ရှိရင်အဲ့ဒါဘာလောက်တာလဲတဏှာဇက်တက်ပြလိုက်တာတင်းတိမ်နဲ့ရောင်ရဲတယ် တင်းနေရောင်ရဲမှုဟာချမ်းသာလည်းဟုတ်တယ်မင်္ဂလာလည်းဟုတ်တယ်ချမ်းသာလို့ပဲမင်္ဂလာအာရောကျံပရမံလာဘံသံဒုဋ္ဌိပရမန္တနာဝိတာတာပရမညာတိနိဗ္ဗာနံပရမန္တုခံအာရောကျံယောဂမကဥပမတွဲအန္တရဘေးဗယမြေမခသဖြင့်အေးမြစွာနေရခြင်းသည် ပရမန်လာဘံပစ္စည်းနှင်စာရသည်လနှင့်မကံမိတာအမြတ်လက်ကြီးပါပေသည်ကျမ်းမာခြင်းဟာအကောင်းဆုံးလက်ပဲတဲ့အာရောက်ကျမ်းပရမတန်တုဋ္ဌိပရမန္တနံတန်တုဋ္ဌိရသမျှနှင့်မြတ်တရောင်ရဲ့အောင်အဲတင်နေ၍နေခြင်းသည်ပရမန္တနံ ပစ္စည်းနှင့်ဆက်ရသီလနှင့်မကမိတာအမျက်လက်ကြီးပါပေသည်ရသမျှနဲ့တင်းတိမ်ရောက်ရဲရင်နဲ့ပစ္စည်းရလို့ချမ်းသာတာတဲ့ပိုးပြီးတော့ချမ်းသာတယ်မဟုတ်ပေဘူးလားလူညနဲ့ပစ္စည်းရလို့မလို့လွယ်လွယ်ကူကူပဲရလိုက်ပါပြီချမ်းသာမလားဆင်းရဲမလားစဉ်းစားကြည့်ပါအဲ့ဒီရတဲ့ပစ္စည်း မစောင့်ရှောက်မထိမ့်သိမ်းရဘူးလားဆိုကြပါစို့ကိုလိုချင်တဲ့ခုနပြောတဲ့အဝတ်ကလေးပဲအင်ကြီးလေးပဲရပြီရပြီဆိုလို့ချင်းအဲ့ဒီအင်ကြီးမစွန့်ရမထင်းရဖုံမတင်ရအောင်မစောင့်ရှောက်မထိမ့်သိမ်းရထိမ့်သိမ်းရတယ်အဲ့ဒါဘာခေါ်တယ်လဲဆိုတော့ရအောင်ရှာတုံးကပရိယေသနဒုက္ခရှာဆင်းရဲတယ်ရှာဆင်းရဲတွေ့ရတယ်တဲ့ ရှားရတုံးကလည်းဆင်းရဲရတယ်။ရအောင်ရှားရတုံးကလည်းဆင်းရဲရတယ်။ရပြန်တဲ့အခါကျတော့လည်းပဲရတဲ့ပစ္စည်းကိုသိမ့်ပိုက်ထားရတာပြိခဒုက္ခအဲ့ဒါလည်းဆင်းရဲပဲတဲ့ဒီပစ္စည်းကိုတပွေပွေတပိုက်ပိုက်တသိမ့်သိမ့်နဲ့ထာနေရတာဟာအဲ့ဒါဒုက္ခကြီးပဲတခါအဲ့ဒီပစ္စည်းမပြောက်မပြည့်ရအောင်စောင့်ရှောက်ရတာကလည်းပဲအာရခဒုက္ခ အမှန်တန်ကြီးတဲ့ဆင်းရဲပဲတဲ့အာရခဒုက္ခကြီးပုံတော့မပြောနဲ့ညတောင်အိတ်မပြောတာအာရခဒုက္ခပဲမဟုတ်လားစောင့်ရှောက်ထိမ့်သိမ်းရတဲ့ဆင်းရဲမဟုတ်ဘူးလားအဲခွေးဟောင်းနေဆိုခွေးလေးတစ်ချက်တစ်ချက်ဟောင်းပြီဆိုရင်မဲ့ခေါင်းကထောင်းသွားပြီဟုတ်လားဘယ်နေရာကပ်ပါလိမ့်မလို့ဟဲ့တခိုးလားဓမြလားဟဲ့အဲအိတ်ကောင်းချင်းအိတ်ရလား ဘာဒုက္ခတော့အရကဒုက္ခအဲ့ဒါရသည်တိုင်အောင်တောင်မှပဲတဲ့အဲ့ဒါလို့ဆင်းရဲတွေကတွေ့ရတယ်တဲ့ဒီတော့အဲ့ဒီအင်ကြီးလေးကိုမရဘဲနဲ့အေးထူလှတာမဟုတ်ပါဘူးအသေးဆန်းမှုလှတယ်ထင်နေတာငါရှိတဲ့အင်ကြီးလောက်တော့မလှပါဘူးငါရှိတဲ့အင်ကြီးကပဲလှသေးတယ်ဒါပဲဝတ်မဟဲ့ဆိုပြီးတော့ အဲ့ဒီအသည့်အင်ကြီးကိုရအောင်လည်းမရှားဘူးမရှားလို့လည်းမရဘူးမရတဲ့အတွက်သူ့ကိုလည်းပဲမသိမ့်စီရဘူးဆိုတော့အဲ့ဒီဒုက္ခတွေမငြိမ်းဘူးလားအဲ့တော့ကိုရတဲ့ဟာလေးနဲ့တင်းတိမ်ကျေနပ်နေပြီဆိုတော့မချမ်းသာဘူးလားအဲ့ဒါပြောတာအဲ့ဒါကိုတန်တုဋ္ဌိပရမန္တနာနဲ့တင်းတိမ်ရောင်ရဲခြင်းဟာ အကောင်းဆုံးစည်းစိမ်ဥစ္စာပဲတင်းနေရောင်ရဲခြင်းဟာအကောင်းဆုံးစည်းစိမ်ဥစ္စာပဲဘုန်းကြီးတို့ပြိဿဘုန်းကြီးကလည်းတရားဟောတာဘာတွေလျှောက်ဟောမိမှလည်းမသိပါဘူးဘယ်ကဘယ်ရောက်တော့လည်းမသိဘူးကောင်းပါလေနော်နားပဲထောင်ပြီးတော့ပါဇတ်တို့ရလျှောက်ပြောတော့မယ်နော်ဘုန်းကြီးတို့ပြိဿကြားဘူးမှာပေါ့မဟုတ်လားဟမ်ကြားဘူးမှာပေါ့ကြားဘူးလား အဲပရိသတ်မကြားဘူးတဲ့ပါဠိဂါထာဘုန်းကြီးရွတ်လိုက်မယ်ဂါရဝောသနိဝဒောသတန်တုဋ္ဌိသကတိညုတာကာလေနာဓမ္မတဝနာဧတံမင်္ဂလမௌဓမံကြာဘူးနော်ကြာဘူးလားအဲ့ဒီထဲမှာအဲ့ဒီကမင်္ဂလာကလေဒီမင်္ဂလာတစ်ခု၅ခုကိုပဲ လိုက်နိုင်လေတော်တော်ကိုချမ်းသာပြီပထမဂါရဝကယူသေးတိုက်သူကိုယူသေးယူသေးတိုက်သူကိုယူသေးတာကိုယ်စိတ်ထဲမှာလဲကျေနပ်ပြီးယူသေးတိုက်သူယူသေးလိုက်ရလို့ချမ်းသာအယူသေးခံရတဲ့ပုဂ္ဂိုလ်ကလည်းပဲအော်ဒီပုဂ္ဂိုလ်ယူသေးတိုက်သူကိုတည်းယူသေးတာပဲတော်တာပဲသူကလည်းစိတ်ချမ်းသာတယ်အဲဘေးကတွေ့တဲ့ပုဂ္ဂိုလ်ကလည်းပဲအော်ယူသေးတိုက်သူကိုယူသေးတတ်တဲ့သဘောရှိတယ် တော်တော်တော်တဲ့ပုံကိုပဲလို့သူကလည်းချမ်းသာတယ်အဲ့ဒါတော့ကလေးနဲ့ပဲအတိတဲ့ပုံချမ်းသာတာတော့ပြောစရာမလိုတော့ဘူးအများကြီးရှိနောက်နိဝဒောစမိမိကိုယ်ကိုနှိမ့်ချခြင်းတဲ့ထောင်းထောင်းထောင်းထောင်းမလုပ်ဘဲနဲ့မောက်မောက်မာမာမပြောဘဲနဲ့ထောင်းထောင်းထောင်းထောင်းမနေဘဲနဲ့စိတ်ထားကလည်းကောင်းဝင်တက်ပြီးတော့နတ်ပြည်ရောက်မနေပဲနဲ့ မိမိစိတ်ကိုနှိမ်ချပြီးဘယ်ပုဂ္ဂိုလ်မဆိုငါနဲ့တန်းတူပဲအဲ့တော့ငါဟာပုဂ္ဂိုလ်တိုင်းနဲ့ဆက်ဆံရမယ်ပုဂ္ဂိုလ်တိုင်းနဲ့ငါနဲ့အတူတူပဲအစရှိသည်ဖြင့်ကိုယ်စိတ်ကိုယ်ကိုယ်ကိုနှိမ်ချနေပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်အမြဲတမ်းချမ်းသာတယ်ဂါရဝယုသေးတိုက်သူကိုယုသေးတာမင်္ဂလာဆိုတာတော့ဒါတော့သိထင်ရှားတယ် နိဝါဒကြတော့တချို့သိမသိဘူးအဲ့ဒါနားထောင်ကြည့်ပါလားနိဝါဒောစယာတုဂုံသိပညာရှိနှင့်စီစိန်ချွေရန်ဂုံရှိန်ခံ၍မောက်မှန်မကြွကိုနှိမ့်ချလျက်ဟောပါတယ် ယာတုဂုံသိမ့်ပညာရှိန်နှင့်စီစိန်ရွှေရန်ဂုံရှိန်ခံ၍ယာတုဂုံခံပြီးတော့လဲမောက်မောက်မာမာထောင်းထောင်းထောင်းထောင်းမနေနဲ့တဲ့ဟုတ်လားပညာဂုံခံပြီးတော့လဲမောက်မောက်မာမာထောင်းထောင်းထောင်းထောင်းမနေနဲ့တဲ့စီစိန်ဥစ္စာဂုံကြောင့်လည်းပဲမောက်မောက်မောက် မောင်းမောင်းမာမာထောင်းထောင်းထောင်းထောင်းမနေနဲ့အချွေအယံများတဲ့ဂုံညောင်းလည်းမောင်းမောင်းမာမာထောင်းထောင်းထောင်းထောင်းမလုံနဲ့တဲ့မောက်ကြွားကြွားကြွားမြင့်လွန်းကလည်းရှောကြနောက်ဆုံးရှိကြ၏တဲ့ရှေးဆရာတော်ကြီးတွေပါတယ်တော့ထောင်းထောင်းထောင်းထောင်းလို့ဒီနေ့ကြတော့အောက်ကျသွားတာပဲတဲ့အဲ့ဒီထောင်းထောင်းထောင်းထောင်းသမား အနေမတော်အကြောင်းမတော်လို့အောက်လျှောကြသွားပြီဆိုတဲ့အခါကျတော့သူ့ဘသူကလာပြီးတော့ဂယုစိုက်သေးတော့စိုက်တော့ဘူးလေသူကထောင်းထောင်းထောင်းထောင်းဖြစ်စဉ်ကသူထောင်းနိုင်တော့ကသူမြတ်ပေါ်မောက်မှာစော်ကားခဲ့တာကိုထောင်းလွှားခဲ့တာကိုအဲ့တော့သူအဲ့ဒီကလေးကမြင်ပြင်းကတ်နေအဲ့တော့သူအနှိမ်ကြသွားပြီဆိုကောင်းတကွဲမဟုတ်လားမှတ်ဟာဟော ဒီလိုလာတာအဲဘယ်သူမှသူ့ကိုလာပြီးမကယ်ခြင်းမဆောင်မခြင်းမကူညီခြင်းတော့ဒါကြောင့်မလို့မမောင်းနဲ့ယာတုကုံသိမ့်ပညာရှိနှင့်စီစိန်ချွေရန်ဂုံရှိန်ခံ၍မောက်မမကြွမာနမထောင်နဲ့မမောင်းနဲ့ကိုနှိမ့်ချလျက်ကိုကိုကိုနှိမ့်ချနေပါ ဥပမာကဘယ်လိုလဲခြေချပစိုးမြွေဆွဲကျိုးနှင့်ဂျိုးဂျိုးသောနွားပမာလာသို့ခြေချပစိုးဆိုတာခြေတုပ်တဲ့ပစိုးခြေတုပ်တဲ့ပစိုးဆိုတာခြေတုပ်တဲ့အဝတ်ပေါ်အဲဒီနေရာမှာခြေတုပ်တဲ့အဝတ်ချတော့ဟိုမှာချထားတာတွေ့လားအောက်ကတက်လာအဲ့ဒီအဝတ်ပေါ်ခြေတော့မတုပ်ဘူးလားတုပ်တယ်အဲ့ဒါ ဆရာတော်လာတုတ်လည်းပဲခံလိုက်တာပဲဥပဇင်းလာတုတ်လည်းပဲခံလိုက်တာပဲရှင်သာမဏေလေးလာတုတ်လည်းပဲခံလိုက်တာပဲသီလရှင်လာတုတ်လည်းပဲခံလိုက်တာပဲယောဂီကြီးလာတုတ်လည်းခံလိုက်တာပဲယောဂီလေးလာတုတ်လည်းခံလိုက်တာဟေးနင်းနဲ့ငါနဲ့မတန်ဘူးငါမတုတ်နဲ့လို့ထပြောလားမပြောဘူးခံလိုက်တာပဲအဲ ဒါမှမဟုတ်လို့မလို့ဆွညွန့်ဆွညာလိုချင်တဲ့တောင်းစားတဲ့လူလားတုတ်လည်းပဲခံလိုက်တာပဲအဲ့ဒါလို့နှိမ့်ချရမယ်တဲ့မြွေဆွဲကျိုးနှစ်ဆိုတာအဆွဲကျိုးတဲ့မြွေဘယ်သူမှပေါက်ဖို့ခေါင်းမထောင်တော့ဘူးပေါ့အဲအစွဲမကြိုးလို့မလို့ပေါက်ချင်တဲ့စိတ်နဲ့ခေါင်းထောင်ထောင်ထောင်ထောင်လို့ရဲ့အဲ့ဒီနှွေပါဖြစ်မလဲ ဟဲ့ရိုက်ပတ်ခံရမှာပေါ့ခေါင်းပြုတ်မှာပေါ့ဒီတော့အစွဲကျိုးသွားလို့မလို့ तू ကမထောင်တော့ဘူးခေါင်းလေးမြေကြီးပြပြီးတော့ဝုတ်ပြီးနေပြီဆိုလို့ရှင်တော့ဟဲ့မွေလေးရဲ့တနာစရာ6လိုက်6လိုက်ရှီရှီနဲ့6လိုက်မြေကထွက်သွားရောဟောဘသူရံပြူသေးတော့မပြူတော့ဘူးအဲ့နှိမ့်ချလို့ဂျိုးဂျိုးသောနွားတဲ့ဒီတိုင်းပဲပေါ့ နွားအကြိုကျိုးရင်ခွေးဖို့ရအတွက်သူလိုက်ရန်စပါအောင်မလားမစဘူးမစဘူးဆိုလို့ရှိရင်သူ့ကိုအခွေးခံရပါအောင်မလားမခံရဘူးဒါပြောတာခြေချပစိုးမြွေဆွဲကြိုနှင်ကြိုကျိုးသောနွားပမာလာသူပိပြာစွာနေရခြင်းသည်လေဥတ္တမံချမ်းသာဆောင်တလွန်ထူးမြတ်သည့်မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်း မကောင်းဘူးလားဘာကောင်းတာမြတ်စွာဘုရားရဲ့အဆုံးအမဖြစ်တဲ့နိဝါဒမင်္ဂလာနှိမ့်ချစွာ နေပါဆိုတာအင်မတန်ကောင်းတယ်ဒါပြောရမဟုတ်လားဟိုလောကမှာပဲထင်ထင်ရှားရှားတွေ့နေသိနေရတာပဲတချို့ထင်ထင်ရှားရှားအထက်ရောက်ပြီးတော့ထင်ထင်ရှားရှားပဲမောက်မောက်မမပြောလိုက်ဆိုလိုက်အာရိုက်လိုက်ပုတ်လိုက်စာရှိသည်နှိမ့်ဆက်လိုက်နဲ့လှုပ်တဲ့လူတွေ နောက်ကျမျက်စိအောက်တယ်မယ်အောက်လျှော့ကြကုန်တော့မတွေ့ဘူးလားတွေ့တယ်အဲ့ဒီခါကျတော့ဘသူကသူ့လာပြီးတော့ကယ်နိုင်အောင်မလဲကယ်ခြင်းအောင်မလဲမကယ်ခြင်းမမကူညီခြင်းမဒါတွေ့နေရတာပဲအမြဲတစေတွေ့နေရတာကိုယ်ပတ်ဝန်းကျင်ကြည့်ရင်ဒါကြောင့်မထောင်နဲ့ထောင်ထောင်ထောင်ထောင်လှုပ်ရင်ခေါခေါင်းပြုတ်ပါမယ်ဟုတ်လားနိဝတောစာယာဓုကုံသိပညာရှိနှင့် စီစိန်ချွေရန်ဂုံရှိန်ခံ၍မောက်မှမကြွကိုနှိမ့်ချလျက်ခြေချပစိုးမြွေဆွဲကျိုးနှင့်ကြိုးကြိုးသောနွားပမာလာတို့ပြပြစွာနေရခြင်းသည်လေဥတ္တမန်ချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလာကြီးဝါချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေ၏ပြောကျင်တာကတန်တုဋ္ဌိအခုနိဝါဒနဲ့ပဲ တောင်တင်းနေပြီဘာဖြစ်လို့တောင်တင်းနေတော့ဘုရားရှင်ရဲ့တရားတွေသဘောကျစေသဘောပေါက်စေခြင်းလုံးလို့ဟုတ်တယ်မဟုတ်လားသဘောပေါက်လို့ပေါက်တဲ့အတိုင်းလိုက်နာကျင့်ကြံရင်မချမ်းသာဘူးလားတရားတော်တွေကအကောင်းကြီးပဲသေသေးချာချာကြည့်ရသေချာသိရမသိရင်တော့လည်းပဲဘာမှမဟုတ်ဘူးကိုင်းယောဂီတို့ရပါတယ်ဆိုသမှာ နိဝတောစာယာဒုဂုံသိပညာရှိန်နှင့်စီစိန်ချွေရန်ဂုံရှိန်ခံ၍မောက်မမကြွကိုနှိမ့်ချလျက်ခြေချပစိုးမြွေစေကျိုးနှင့်ဂျူကျိုးသောနွားပမာလာသို့ပြပြစွာနေရခြင်းသည်လေဥတ္တမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေ၏ဆိုသမှာ 尼瓦德。 တခုတည်းအဲ့လိုထွင် ဆိုတဲ့အခါကျတော့၎င်းမဆိုနဲ့လဲလို့ဆိုလဲလို့ဆိုတော့ဒီတခုပဲပြန်ဆိုတော့မှနိဝါဒောစာ ယောဂီတို့ဟာမြတ်စွာဘုရားရဲ့ဒေသနာတော်ဟာဖြင့်အင်သဘာအမတန်သဘာဝကြတဲ့ဒေသနာတော်ပဲဒီသဘာဝကြတဲ့ဒေသနာတော်ကိုကိုကသဘာဝကြကြညံမိပြီးနည်းနည်းနည်းနည်းသိရင် ဖြင့်ဘုရားတရားတော်မှားတာတခုမှမရှိ အမှန်ကြီးပဲလို့နားလေသဘောပေါက်ပြီးရှင်တော်မြတ်ဘုရားမိန့်ကြတဲ့အတိုင်းရှုမှတ်ပွားများကြိုးစားအထောက်ကြခြင်းအပြင် မိမိတို့လိုရှိရတဲ့မဲ့ညာဖူညာနဲ့နိဗ္ဗာန်ကိုလင်းမြန်စွာ မျက်မှောက်ပြုနိုင်ကြပါစေ။